အခန်းကြီး60ဒါဝိဒ်သည်မေတော်ပေါ်တာမိရှုရီလူတို့နှင့်ဇောဘရှုရီလူတို့ကိုစစ်တိုက်ပြီးမှယောဘသည် ပြန်၍အေဒုံလူ12000တို့ကို စားချိုင်း၌လှုပ်ကြံသောအခါဆက်ဆိုသောဆာလံအခန်းငယ်1မှ9အိုးဖျားသခင်ကိုရောသည်အမျက်ထွက်သည်ဖြင့်အကျွန်ုပ်တို့ကိုစွန့်ပြစ်၍အရရတ်တို့ကွဲပြားစေတော်မူပြီးတဖန်ကျွန်ုပ်တို့ကို အသက်ရှင်စေတော်မူပါ မြေကြီးကိုလှုပ်၍ခွဲတော်မူပြီ။ကွဲဧရာတို့ကို တဖန်ဆစ်ဆက်စေတော်မူပါ။တုံလှုပ်လျက်ရှိပါသေး၏။ကိုတော်ဤလူတို့ကို ခက်ထန်စွာစီရင်၍ပိုင်တွေခြင်းစပြည့်ရေကို တိုက်တော်မူပြီ။ကိုတော်ကိုကြောက်ရွံ့သောသူတို့သည်တစ္ဆာတရားကြောင့်ထူရသော အလံကို ပေးသနာတော်မူပြီ။ချစ်တော်မူသောသူတို့သည် ချမ်းသာရမည်အကြောင်းအကျွန်ုပ်စကားကိုနားထောင်၍လက်ရလက်ယုံတော်အဖျင် ကယ်တင်တော်မူပါအငယ်6မှ7တန်ရှင်းခြင်းပါရမီတော်ကို တိုင်တည်၍ဘုရားသခင်သည်ဗျာဒိတ်ထားတော်မူသောကြောင့်ငါသည်ဝမ်းမြောက်မည်ရှေခင်မြို့ကိုပိုင်းခြားမည်သူကုတ်လေပြင်ကိုတိုင်းထွာမည်ဂိလပြည်ကိုငါပိုင်ရ၏မနာရှေပြည်ကိုလည်းငါပိုင်ရ၏အေဖရင်ပြည်ကငါဥကောင်း၏အစွမ်းဖြစ်ရ၏ ယုဒပြည်ကားငါ၏လွှတ်တော်ဖြစ်ရ၏။မောဘပြည်ကားငါရေချိုးအိုးဖြစ်ရ၏။အေဒုံပြည်ကားငါခြေနှင်းရာဖြစ်ရ၏။ဖိလိတိပြည်အပေါ်မှာအောင်တန်နှင့်ကြွေးကြော်မည်။အာချီသောမြို့တဲသို့ငါကိုအဘယ်သူတွင်ပေးမည်နီ။အေဒုံပြည်သို့ငါကိုအဘယ်သူလမ်းပြမည်နီ။အိုဖျားသခင်အကျွန်ုပ်တို့ကိုစွန့်ပစ်တော်မူသောကိုရောဒီပြုတော်မူမည်မဟုတ်လော။ အိုဘုရားသခင်၊အကျွန်ုပ်တို့ဗိုလ်ခြေနှင့်အတူကြွတော်မမူသော ကိုယ်တော်သည်ပြုတော်မူမည်မဟုတ်လော။ဒုက္ခနှင့်ကင်းလွတ်စေခြင်းငှါမစတော်မူပါ။လူတို့သည်ကယ်တင်ခြင်းငှါမတတ်နိုင်ကြပါ။ဘုရားသခင်အားဖြင့်ငါတို့သည်ရဲရင့်စွာ ပြုကြမည်။ငါတို့၏ရန်သူများကို ကိုယ်တော်တိုင်နင်းတော်မူမည်